ဒီနေ့ဥပုံတိမှာညနေပိုင်းရွှေတော်ဘုန်းဆရာတော်ဖျားကြီးကိုတွားရကြော်ကြဖို့လိုက်နိုင်တဲ့ပုဂ္ဂိုလ်ဒီလိုက်ကြဖို့ပေါ့လေညစီနှစ်တိုင်းတွားပြီးတော့ကြော်နေတယ်ဆိုညနေတရားပွဲပြီးရင်တွားရအောင်1366ခုနှစ်အဆူလာပြီးကျော်ရှင်းရဲ့ဥပုံနေယောဂီများ ဥပုသ္တေမြာသူတဖြစ်ပေါ်ရပေါ့ဥပုံနေဆိုတော့ဥပုသ္တရင်သီလကျက်သုံးရတော့သီလအကျိုးကိုရေးကြည့်တယ်အကျိုးကိုနားလည်မှအကျိုးနားမလည်ဘူးဆိုရှင်တော့ပြရော့ရော့ရဲရဲတရားနာတတ်တယ်မိလိတာမင်းကြီးကတနေ့သောအခါမှာရှင်နဂသိန်း အရှင်မြတ်ကို ပြဿနာတစ်ခုမေးတယ်အရှင်ဘုရားနာဂသိဏယောနိသောမနတိကာရနဲ့ပညာမှတပါကုသိုလ်ဖြစ်သောတရားရှိပါသလားယောနိသောမနတိကာရကာရနဲ့ပညာမှတပါသောကုသိုလ်တရားဆိုတာရှိပါသလားဘုရား သူမေးတယ်ယောနိသမနာတိကာရနဲ့ပညာတရားတော့ပညာကတော့ပြီကုသိုလ်တရားဆိုတာထင်ရှားတယ်ဒါနလည်းထားဖို့ယောနိသမနာတိကာရနဲ့ပညာမှတပါသောတရားကုသိုလ်တရားဆိုတာရှိပါသလားဗျာတဲ့အရှင်ငါးတင်နာကဖြေကြတယ်ဒါကတော့မင်းကြီးရှိတယ်တဲ့ဘာတွေတုံးဆိုတော့သီလ သီလရဲ့သဒ္ဓါရဲ့ဝိရိယရဲ့တတိရဲ့သမာဓိရဲ့ဒီတရား၅ပါးဟာကုသိုလ်တရားပဲသီလရဲ့သဒ္ဓါတရားရဲ့ဝိရိယရဲ့တတိရဲ့သမာဓိရဲ့ဒီတရား၅ပါးကုသိုလ်တရားပဲနားလည်ထားသီလဆိုတာကုသိုလ်တရားပဲသူအသက်ကိုမသားဘူးသူဥစ္စာကိုမခိုးဘူး ရှောင်ကျင်တယ်ဆိုတာဝိရတိသီလတရားတွေပဲလူတယောက်ကမကောင်းမှုအကုသိုလ်တရားကိုကာယကံမြောက်မလုပ်ဘူးဝစီကံမြောက်မပြောဆိုဘူးဆိုရင်ဒီပုဂ္ဂိုလ်ကသူတော်ကောင်းပဲသီလကျင့်တဲ့ပုဂ္ဂိုလ်ဟာဒီကာယကံဝစီကံနှစ်ခုမှအကုသိုလ်တရားကိုရှောင်ရှားရတယ်အရင်ကလည်းကြည်ပေါင်းများစွာတရားဟောခဲ့ဘူးတယ် သီလဆိုတာဟာကာယကံနဲ့ချုပ်ဖောက်ရင်ပျက်စီးတယ်ဝစီကံနဲ့ချုပ်ဖောက်ရင်ပျက်စီးတယ်မနောကံနဲ့ချုပ်ဖောက်ပြီးတော့သီလမပျက်စီးဘူးဒါကြောင့်မို့သီလဆိုတာကာယကံဝစီကံနှစ်ပါးကိုထိတ်ရင်သီလပြည့်စုံသွားပြီမနောကံကတော့ပြထိမ့်သိမ့်ဖို့ကမလွယ်ဘူးသီလနဲ့ထိမ့်သိမ့်ဖို့မလွယ်ဘူးမနောကံဆိုတာကတော့ပြသမာဓိနဲ့ထိမ့်မှရတယ် ကာယကံဝစီကံဖောက်ပြမှုဆိုတာဟာမနောကံခေါ်တဲ့စိတ်မပါဘဲနဲ့ဖြစ်တာကနည်းတယ်စိတ်ပါပြီးဖြစ်တာကများတယ်ကာယကံနဲ့ဒုစရိုက်အကုသိုလ်တရားတစ်ခုကိုကျူးလွန်တယ်ဝစီကံနဲ့ဒုစရိုက်အကုသိုလ်တရားတစ်ခုကျူးလွန်တယ်ဆိုရင်စိတ်ပါမှဖြစ်တာများတယ်စိတ်မပါဘဲနဲ့ဒုစရိုက်အကုသိုလ်ဖြစ်တယ်ဆိုတာအလွန်ရှားတယ်သို့တော်လည်းပဲကာယကံဝစီကံနှစ်ပါးကို ထိတ်နိုင်ရင်ဒါသီလပြည့်စုံသွားပြီဒါကြောင့်သီလတရားဆိုတာ ကုသိုလ်တရားပဲတတ္တာတရားလည်းကုသိုလ်တရားပဲဖះကိုကြီးညိုတယ်တရားကိုကြီးညိုတယ်သံဃာကိုကြီးညိုတယ်မိမိပြုတဲ့ကုသိုလ်တရားတွေကိုယုံကြည်တယ်စိတ်ချတယ်ကုသိုလ်တရားဆိုတာသာသနာတော်ကြီးညိုတဲ့အတ္တတရားတွေရှိရဆိုရင်လူနာနိဗ္ဗာန်ချမ်းသာ၃မျိုးကိုပေးတယ်လို့ယုံကြည်တဲ့တရားတရားကိုမှရှိတယ်ဆိုရင်ဒါကုသိုလ်တရားဖြစ်သွားတာပါပဲတရားတရားမရှိရင်ကုသိုလ်တရားမဖြစ်ဘူး ဒါကတရားတရားသည်ကုသိုလ်တရားပဲတတိမိမိပြုထားတဲ့ကုသိုလ်တရားတွေပေါ်မှာအဖန်တလဲလဲအမှန်ရနေတာဒါကုသိုလ်တရားပဲဘယ်တော့ကသင်္ကန်းလူခုတဲ့ဆွန်လူခုတဲ့ကြောင်လူခုတဲ့ဆေးလူခုတဲ့စတဲ့သာသနာရေးလူမွေးနဲ့ဆက်ဆက်ပြီးတော့ကိုပြုထားတဲ့ကုသိုလ်တရားတွေကိုပြန်ပြန်သတိရနေအမှန်ရနေတဲ့တရားသတိပဲဒီသတိတရားရှိရင်လည်းပဲကုသိုလ်တရားဆိုတာဖြစ်တာပဲ ဝိရိယကုသိုလ်တရားကိုအထုံနေသူဟောနဲ့ဖန်ကြတော့ဥပုံနေပဲဥပုံနေကြတော့ကြောင်းသွားပြီးတော့ဥပ္ပသတိမှာတော်မယ်ဥပ္ပသတိသွားတဲ့အခါမှာလည်းပဲလက်ကြည့်တက်တက်သွားတာမကောင်းဘူးလှူစရာတန်းစရာလေးရှာဖွေသွားမှတော်မယ်ဟောကိုလှူစရာတန်းစရာလေးတွေကြောင်းကြစိုက်ပြီးတော့ကိုနိုင်တဲ့ဟာလေးတို့လှူဖို့တန်းကိုရှာဖွေစုဆောင်တယ် ဥပုသ်စောက်သွားဖို့လည်းပဲကိုယ်စိတ်ကိုတိုက်တွန်းနှိုးဆော်နေတယ်ဝိရိယဒါကြောင့်ဝိရိယကလည်းပဲကုသိုလ်ပဲဝိရိယမရှိရင်ကုသိုလ်တရားမဖြစ်ဘူးတမာတိမိမိရဲ့စိတ်မိမိရဲ့ကိုယ်ထဲမှာထိမ့်သိမ့်ပြီးတော့ဆန့်ကျင်ဘက်အကုသိုလ်တရားတွေမလာနိုင်လဲအောင်ထိမ့်သိမ့်ထားတာစောင့်စည်းထားတာဟိုရောက်ဒီရောက်စိတ်မထွက်အောင် စိတ်ကိုထိမ့်သိမ့်ထားတာဒါတမာတိအဲ့တမာတိတရားရှိရင်ကုသိုလ်ဖြစ်တာပဲတမာတိရှိတဲ့ပုဂ္ဂိုလ်ကအနေအထိုင်တည်ကြည်တယ်ငြိမ်သက်တယ်ကာယကံကိုမူယာမှာတည်ငြိမ်မှုရှိတယ်မဟုတ်တာမလုပ်ဘူးဝစီကံပေါ်မှာတည်ငြိမ်မှုရှိတယ်မဟုတ်တာမပြောဘူးလူတယောက်ဟာတမာတိရှိတယ်ဆိုရင် မဟုတ်တာကိုမလုပ်ဘူးမဟုတ်တာကိုမပြောဘူး မဟုတ်တာဆိုတာမမှန်တာပေါ့မမှန်တာဆိုတာမကောင်းတာတွေပေါ့မကောင်းတာတွေကိုမလုပ်ဘူးမကောင်းတာတွေကို မပြောဘူးများသောအားဖြင့်လူတွေကမကောင်းတာတွေနဲ့ပဲလုံနေကန်နေပြောနေဆိုနေရတာကိုကိုကတော့ပြင်ဒါတွေကိုထိမ့်သိမ့်ထားတယ်မကောင်းတာတွေကိုမလုံမိအောင် မပြုတ်မိအောင်ထိမ့်သိမ့်ထားတယ်ထိမ့်သိမ့်ထားဆိုတာသမာဓိပဲသမာဓိရှိရင်ဘာဖြစ်သွားပါလဲကုသိုလ်ဖြစ်သွားပြီတဲ့ဒါကြောင့် မိလိတမင်းကြီးကအရှင်နာဂတိကိုချုပ်ထားတဲ့အခါမှာရှင်ဘုရားယောနိသောမနတိကရခေါ်တဲ့တရားနဲ့ပညာဒီတရားနှစ်ပါးမှာတပါးကုသိုလ်ဖြစ်တဲ့တရားရှိပါသေးသလားလို့ပြီးတော့ဘယ်နှပါးရှိလာတယ်လဲသီလရေသဒ္ဓါရေတတိရေဝိရိယရေသမာဓိရေဒီတရားတွေပါလေကုသိုလ်တရားပဲမဟုတ်လားခုခုတရားနာနေကြတဲ့ပုဂ္ဂိုလ်တွေဒီတရားတွေခုမရှိပဲဘူးလားဟောသီလရှိတယ်ဟော တဏှာတရားမရှိဘူးလားတဏှာတရားရှိလို့ပဲဥပုံလေးကိုကြောင်းရလာပြီးတော့ဥပုသ်ဆောက်ရတာပါပဲတတိတော့မရှိဘူးလားရှိတယ်ဥပုံလေးဆိုတာတတိထားရတယ်ဟုတ်လားဟောဘယ်နေ့တော့အဖိနေဘယ်နေ့ကဥပုံနေဥပုံနေသွားပြီးတော့ဥပဆုံးတီးမယ်ကုသတရားအရာယူမယ်ဟောဝိရိယကြောင်းလာဖို့တာဝိရိယမဆိုင်ရပဲဘူးလားအာမိုးနဲ့လေနဲ့ဆိုရှင် သွားကောင်းအာလုံးမသွားကောင်းအာလုံးစဉ်းစားနေတယ်မိုးနဲ့လေးနဲ့လေးဒီဥပုဒ္ဒောဖြစ်မသွားဖြစ်တော့ဘူးလေဟောဝိရိယပါဖြစ်သွားပြီလေဝိရိယယောဂရှင်ကုသဖြစ်သေးရတာအဲမိုးဘလုံးကြီးကြီးလေဘလုံးထန်ထန်ဟောကိုလုံးမြတ်ကုသတိုင်းကိုလုံးမှာပဲဆိုပြီးတော့ဒီလိုလုံးလာဝိရိယစိုက်လိုက်ရင်ကုသတွေမဖြစ်ဘူးလားဖြစ်တယ်ဟုတ်လားမနေ့ကအကွင်လေးတစ်ပါးကဖုတ်လာလျှောက်တယ်ခုနှစ်နိုင်ခွဲကြော်ပြီ ဒီနေ့တော့ဥပုသ္တေတွေနဲ့မထင်တယ်ဗျာတဲ့ဘာလို့လဲကိုရင်တဲ့အခုဒီဥပုသ္တေလာတာမတွေးသေးဘူးတဲ့ဟဲ့ကွင်လေးကပြောတယ်အေးသီလာပေးတာကကိုယ်နိုင်ခွဲမှာပေးတာပဲလေတဲ့အချိန်မီလာမှာပေါ့လို့ကိုရင်ပြောတယ်သူအဲကလေးတွေကကြီးနေတာမလားသူကဩဥပုသ္တေတွေဆိုတာခတ်စောစီစီလာရင်သူထင်နေတာကိုရန်ကုန်ဥပုသ္တေတွေကစောစီစီမဟုတ်ဘူးတော့ဥပုသ္တေတွေကမနဲ့မုန်းလင်းကွက်ခနဲ့မုန်းလင်းတယ်လည်းကြောက်ရောက်နေပြီတော့ဥပုသ္တေ ရန်ကုန်ဥပုသ်တဲ့အဲ့လိုမဟုတ်ဘူးရန်ကအချိန်ကြာမှသူတို့လာရတာကိုအဲကိုရင်လေးကအဲ့လိုသူကစိတ်စောပြီးတော့ဘုရားလာလျှောက်တယ်ဒီနေ့ဥပုသ်တဲ့နဲ့မတင်နဲ့ဗျာတဲ့ဘာလို့လဲကိုရင်တို့ခုထိဥပုသ်တဲ့တယောက်မှမတွေးသေးဘူးတဲ့အဲ့တော့ဝိရိယဝိရိယရှိမှဘာဖြစ်တယ်လဲကုသိုလ်တရားဆိုတာဖြစ်တယ်အိမ်မနေကိုတရားနာရပါမလားမနာရပါဘူးဟဲ့သမာဓိရှိရင်ဘာဖြစ်သွားတယ်လဲကုသိုလ်ဖြစ်သွားတယ်မဟုတ်လားအကုသိုလ်တရားတွေမဖြစ်အောင်ထိမ့်သေးတာပါလေ တမာတိတရားပဲမဟုတ်လားအဲအဲအကုသိုလ်မဖြစ်အောင်ကာယကံကို ထိမ့်သိမ့်တယ်ဝစီကံကိုထိမ့်သိမ့်တယ်ဒါကြောင့်ဥပုသ္တိလယူပြီးပြီဆိုရှင်တောင်တောင်မြောင်းမြောင်းစကားကိုမပြောရဘူးဟိုအကြောင်းဒီအကြောင်းရှောက်ပြီးတော့မပြောရဘူးကိုတိလကိုစိတ်ချင်းပြီးတော့ကိုတရားနဲ့ကိုနှလုံးသွင်းနေရတယ်ဒါကြောင့်မို့ရှင်နာဂတိနယဟန်ကဒီမိရိတာမင်းကြီးကိုတခါတော်မင်းကြီးတဲ့ ယောနိသမနာတိကာရနဲ့ပညာမှတပါးကုသိုလ်တရားဆိုတာရှိတယ်အဲ့ဒီတရားတွေကတော့သီလရဲ့တဒါရဲ့တတိရဲ့ဝိရိယရဲ့သမာဓိရဲ့ဒီတဲ့ကုသိုလ်ပါပဲဒုတိယထားစေသူမေးတယ်အရှင်ဖျားတဲ့သီလအဘယ်လက္ခဏာရှိပါသလဲနားလည်ထားဖို့ရည်ကြည်တယ်သီလရဲ့လက္ခဏာသီလရဲ့အစွမ်းတန်တိပေါ့သီလရဲ့လက္ခဏာသီလအဘယ်လက္ခဏာရှိပါသလဲ ဘယ်လက္ခဏာဆိုတာမှိုက်ကြောင်းပေါ့ဘယ်လိုပုဂ္ဂိုလ်မျိုးမှသီလရှိတယ်ဆိုတာဒီစစ်တစောင်းလေးလတ်လို့ရတယ်ငါသီလရဲ့လက္ခဏာဘာလဲဆိုတော့အလုံးစုံသော ကုသိုလ်တရားတို့တည်ရင်လက္ခဏာရှိသည်တဲ့သီလရဲ့လက္ခဏာအလုံးစုံသော ကုသိုလ်တရားတို့ဤတည်ရင်လက္ခဏာရှိသည်ဒီတိဘက်တော်လေးလေးနဲ့တယ်အလုံးစုံသောကုသိုလ်တရားတွေတည်ရင်လက္ခဏာဆိုတာသီလရှိသူမှာကုသိုလ်တရားအကုန်လုံးဖြစ်တယ်လို့ အဓိပ္ပာယ်ကိုဆိုလိုတယ်ဘုန်းတော်ပြသနားလဲနော်သီလရှိသူမှာကုသိုလ်တရားအကုန်ဖြစ်တယ်ကုသိုလ်မဖြစ်တဲ့ကုသိုလ်ဆိုတာ ရှိကိုမရှိဘူးတဲ့သီလရှိသူမှာအဲစဉ်းစားကြည့်သီလသည်အလုံးစုံသောကုသိုလ်တရားတို့ဤတည်ခြင်း လက္ခဏာရှိသည်ဒါကိုနားလည်ဖို့လူကကုသိုလ်တရားတည်ခြင်းလက္ခဏာဆိုတာဘာပါလဲလို့စဉ်းစားဖို့တခါလူပြန်တဲ့ ညံအားနဲ့တော့လိုက်မမီဘူးတရားကိုနာကြပေပဲညံအားနဲ့တော့လိုက်မမီဘူးဒိဗေကဘာဆိုလို့လဲသီလရှိသူမှာကုသိုလ်တရားအကုန်လုံးဖြစ်တယ်ဒါနာလည်းဖြစ်တယ်ဘဝနာလည်းဖြစ်တယ်သမထလည်းဖြစ်တယ်ဝိပဿနာလည်းဖြစ်တယ်မြည်သည့်ကုသိုလ်မျိုးမဆိုးဖြစ်တယ်ဇံကုသိုလ်လည်းဖြစ်တယ်မက်ကုသိုလ်လည်းဖြစ်တယ်အလုံးရှိသမျှကုသိုလ်အကုန်လုံးဟာသီလရှိသူမှာဖြစ်တယ်ဒါစနက်ကြည့် ဒီတော့ကုသိုလ်တရားကုန်းမှာအာလုံးအကုန်လုံးမဖြစ်နိုင်သေးပဲဖြစ်နေတာဘာကြောင့်လဲသီလမတည်သေးလို့ပဲနားလည်ထားရတယ်ဟုတ်မလားသီလမတည်သေးဘူးဆိုရင်ကုသိုလ်တရားအလုံးဖြစ်ပါမလားဥပုန်နေ့မှာတော့ဖြင့်သီလစတိထားပြီပေါ့ဥပုန်နေ့တော့သီလရှိပြီအဲဥပုန်ကထွက်သွားပြီဆိုရှင်ဟောသီလကပြတ်သွားပြီဆိုရှင်ကုသိုလ်တရားတည်ပါဦးမလားကုသိုလ်တရားဘာဖြစ်သွားပြီလဲ ပြက်သွားပြီပေါ့ခွက်ထဲမှာရေထည့်ထားဆိုရှင်အဲ့ဒီခွားလေးကွဲသွားရင်ရေရှိသေးရလားအဲမရှိဘူးရေစိမ့်နေရဆိုရှင်လည်းရေတည်ရလားစိမ့်နေတဲ့ပေါက်ကလေးကိုဘာလို့ရမလဲဖာရတယ်ဖာရင်ရေဟာစိတ်ပြီးတော့မထွက်တော့ဘူးဒါကြောင့်သီလအသိကြီးကြီးတယ်လုံးစုံသောကုသိုလ်တရားတို့ဤတည်ခြင်းလက္ခဏာရှိသည်အလုံးစုံကုသိုလ်တရားတည်ခြင်းလက္ခဏာဆိုတာဟာကုသိုလ်တရားအလုံး ဖြစ်သည်သီလရှိရင်သီလရှိသူမှာကုသိုလ်တရားအလုံးဖြစ်သည်ရှင်ဂါတိနာကိုတခါပြန်မိတယ်သူကအရှင်ဗျာတဲ့နိဗ္ဗာန်ဆိုတာတရားရှိပါသလားတဲ့တခါတော်မင်းကြီးနိဗ္ဗာန်ဆိုတာတရားမရှိဘူးတဲ့နိဗ္ဗာန်ဘယ်နေရာမှာတည်တယ်ဆိုတာတရားမရှိနိဗ္ဗာန်တရားမရှိပါဘူးဒါလို့ဆိုရှင်နိဗ္ဗာန်ဘယ်လိုလုပ်မလဲဆိုတော့နိဗ္ဗာန်သီလရှိသူမှာနိဗ္ဗာန်ရသည်သီလရှိသူမှာ နိဗ္ဗာန်ရနိုင်တဲ့အတွက်ကြောင့်မို့သီလသည်နိဗ္ဗာန်ဤတရားဖြစ်သည်နားလည်မလားနိဗ္ဗာန်ဆိုတာဘယ်သူမှရတယ်လဲသီလရှိသူမှရတယ်သီလအနေနဲ့တော့နိဗ္ဗာန်တရားဆိုတာတော့မရှိဘူးဒါပေမဲ့လည်းပဲသီလရှိသူမှနိဗ္ဗာန်ကိုရနိုင်တဲ့အတွက်ကြောင့်မို့သီလသည်နိဗ္ဗာန်ဤတရားဖြစ်သည်အနိဗ္ဗာန်လို့ရင်ဘာလို့ရမလဲအဲသီလသီလလွယ်သလား အဲမလွယ်ဘူးသီလသိရကြီးတယ်ငါးပါးသီလသိရကြီးတယ်နော်ငါလူလူတွေမှာတော်တော်ရကြီးတယ်ညသီလရကြီးတယ်ဒါသီလတန်ဖို့ကိုနားလည်မှသီလေပဋိဋ္ဌာယနရောသပညောစိတ်တပညင်စဘဝယံအာတပိနိဘကောဘေကုသောဣမဝိဇတိယဇတံသပညော ကမ္မဇတိဟိပရိသန္တိပညာရှိသောယောနရောအကင်လူသည် အာတာပိကိလေသာတို့ကိုပူပန်စေတတ်သော လုံလဝိရိယရှိသောနိပကောရှိကျဲသောပညာရှိသောဘိက္ခုတန္တရာဘေကိုရှိရှုလေရှိသော ပုဂ္ဂိုလ်သည် သီလေသီလ၌ပဋိဋ္ဌာယတည်၍စိတ်တင်စသမာဓိစေကို၎င်းပညာသဝိပဿနာပညာကို၎င်းဘာဝယံပွားများစေလျက်သောသူပုဂ္ဂိုလ်သည် ဣမဇာတဤအတွင်ပနှမြုပ်သောတဏှာတိဟုတဏှာတိဟုသောအရှုထွေးကိုဝိဇတယေဖြည့်ရှင်းနိုင်ရ၏ပညာရှိသူဟာတဏှာကိုဖြည့်ရှင်းနိုင်တယ်ဘုလို့ပြီးတာဘာလဲဆိုတော့တဏှာရှိသူဟာစိတ်တင်စားပြဉ္ဉ္စားဘာဝယံတမာတိကိုလည်းသူကဖြစ်စေနိုင်တယ်ဝိပဿနာပညာကိုလည်းဖြစ်စေနိုင်တယ် သီလရှိသူဟာသမာဓိကိုလည်းဖြစ်စေနိုင်ဝိပဿနာကိုပညာကိုလည်းဖြစ်စေနိုင်တယ်ဆိုရင်သီလသမာဓိပညာမှာရှိတဲ့အတွက်ကြောင့်မို့ကိလေသာ အပူတွေလောင်ကျွမ်းနေတဲ့တ attva တွေကိုသမာဓိပညာနဲ့နှလုံးသွင်းဆင်ခြင်ထားလိုက်တော့ဆုံးမထားတဲ့အခါကျတော့ဒီအပူဓာတ်ကိလေသာတွေဘာဖြစ်သွားမလဲငြိမ်သွားတယ်ကိလေသာတွေဘာဖြစ်သွားတယ်လဲငြိမ်ကြသွားတယ်ငြိမ်မဲ့တဖြည်းဖြည်းဘာဖြစ်သွားမလဲငြိမ်ပြီးတော့သွားတယ်ကိလေသာဟာအပူဓာတ် အပုဒ္ဒကိလေသာကိုသီလရှိရင် သမာဓိရှိရင်ပညာရှိရင်ဝိပဿနာဘာဝနာတရားတွေအထုနေမယ်ဆိုရင်ကိလေသာတစ်ဖြည်းဖြည်းဝတ်ကျသွားတယ်တစ်ဖြည်းဖြည်းငြိမ့်ပြီးတော့နယ်တွေနဲ့ညစ်ပင်နေတဲ့ရေတခုဟာခွက်ထဲမှာထားအတော်ကြာလာတဲ့ခါကျတဖြည်းဖြည်းအနယ်တွေဘာဖြစ်သွားတယ်လဲအနယ်ထိုင်သွားတယ်အနယ်ထိုင်သွားပြီဆိုရှင်ရေလေးဘာဖြစ်သွားလဲကြည်သွားတယ် ရည်ကြည်သွားခါကျတော့ဟိုးခွက်တက်မှတည်နေတဲ့အနယ်တွေကိုမမြင်ဘူးလားဟောမြင်တယ်ဘာဖြစ်လို့မြင်ပါလဲရေကြည်သွားလို့ဒါလိုပဲတမန်တိဝိပဿနာပညာတွေကိုမှရှိပြီးအလင့်တဉာဏ်တွေပေါ်သွားပြီဆိုရှင်ကိလေသာကိုသူဘာရသွားပြီဆင်ခြင်လို့ရသွားပြီမြင်သွားပြီဟောဒီကိလေသာတွေရှိနေတော့ကတော့ပြင်ကဝိပဿနာပညာတွေမဖြစ်ဘူးတမန်တိတွေမဖြစ်ဘူး ကိုယ်ဝိပဿနာသမာဓိပညာတွေဖြစ်ပေါ်လာတဲ့ကောင်ဟောလောဘကိလေသာငြိမ်ကြသွားပြီးအောက်မှာဝုတ်ပြီးတော့ဆင်းနေပြီအရင်တုန်းကလို့သူတဲ့ကြွပြီးတော့မောက်မောက်မော်မော်လောဘတွေငါမှ ဖြစ်ပြီးတော့မလာဘူးကြံထမ်းတဲ့မောက်မောက်မော်မော်ဒေါသတွေဖြစ်ပြီးတော့မလာဘူးကြံထမ်းတဲ့မောက်မားတဲ့မာနတွေဖြစ်ပြီးတော့မလာဘူးတရားဆိုးတွေငါမှခုမလာဘူးမပေါ်တော့ဘူးအောက်မှာငြိမ်ပြီးတော့နေပြီငြိမ်တော့ဘာဖြစ်တယ်လဲ မငြိမ်သေးဘူးငြိမ်သွားတဲ့အကျိုးကိုတော့ဘာဖြစ်သွားပြီလဲသိရသွားပြီဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်မှသီလဆိုတာတည်နိုင်တယ်သီလတည်မှတမာတိဆိုတာ ဖြစ်နိုင်တယ်တမာတိဖြစ်မှဝိပဿနာပညာဆိုတာဖြစ်နိုင်တယ်ဝိပဿနာပညာရှိမှအရိယာမပညာဖို့ပညာဆိုတာဖြစ်နိုင်တယ်အရိယာမပညာဖို့ပညာနဲ့မှနိဗ္ဗာန်ကို မျက်မှောက်ပြုလို့ရတယ်ဒီလိုဆက်ကက်ဆက်ကက်သွားတယ်မို့လားဒါကြောင့်သီလအရေးကြီးတယ်မို့လားသီလအရေးကြီးတယ်ကျန်တာပိဒါသီလအရေးမကြီးဘူးလားဟာသီလအရေးကြီးတယ်သီလအရေးကြီးတယ်အရေးကြီးမှန်းကောသိဖို့လိုတယ်မို့လားအသက်အရွယ်အဖြစ်ကြီးလာပြီအသက်လေးတစ်ဖြည်းဖြည်းရရရရလာပြီအသက်အရွယ်လေးကြီးလာပြီရလာပြီဆိုတော့ထင်တိုင်းပြောလို့တော်ပါမလားထင်တိုင်းလှုပ်လို့တော်ပါမလား မတော်ဘူးမတော်မှန်းကိုယ့်အကိုသိရတယ်ထိတ်မြွသွားတော့ငါအရွယ်ကြီးလာပြီဩသီလရှိမှတော်မယ်သီလဟာတို့အထောက်အတရားပဲကုသိုလ်တရားတွေတရားမြားဆိုတာသီလတရားပဲသီလရှိရင်နိဗ္ဗာန်တရားရတယ်ဒါကြောင့်ငါကာယကံကိုကာယကံသီလတို့ငါမှတရားအောင်လုံးမယ်ဝစီကံသီလတွေငါမှတရားအောင်လုံးမယ်ဒီသီလတီးအောင်ကာယကံဝစီကံသီလတွေတီးအောင်ကမနောကံစိတ်ကငါထိမ့်မယ်တမာတိနဲ့ထိမ့်မယ်ဝိပဿနာပညာနဲ့ထိမ့်မယ်လို့ကိုဟာကို ဆုံးမမှရတယ်ဒါကြောင့်သဗ္ဗညောဆိုတာပညာရှိမှဖြစ်တယ်တဲ့ပညာမရှိရင်မဖြစ်ဘူးလှစ်ကနေဆိုကိလေသာကလာပြီမဟုတ်လားလှစ်ကနေဆိုလောဘကဝင်လာပြီဒေါသကဝင်လာပြီမာနကဝင်လာပြီဒီလိုဝင်လာတာမဟုတ်လားလှစ်ကနေလှစ်ကနေဝင်လာတာမမျှော်လေးပဲနဲ့ပါဖြစ်တယ်လေစန့်ကျင်ပဲအကြောင်းတစ်ခုတစ်ခုနဲ့တွေးပြီဆိုရင်မြင်ပြီးကြားပြီဆိုရင်လှစ်ကနေကိလေသာတွေဝင်လာတာမဟုတ်လားမကောင်းတဲ့အကုသိုလ်တွေဝင်လာတာမဟုတ်လားအဲ့ဒါကိုဝင်မှန်းသိဖို့ မဝင်အောင်လဲဘာလို့ရတယ်လဲထိတ်ရတယ်ဝင်လိုက်ရင်လည်းပဲ तू အချိန်မီထိတ်ရတယ်ထိတ်လိုက်မယ်ဆိုရင် तू ကကြော်လွန်ဥတော့သွားလို့ရသေးလားအဲကြော်လွန်ပြီးတော့ကာယကံအကုသိုလ်တွေ तू ကထိတ်သွားနိုင်ဝိဇင်ကံအကုသိုလ်တွေကို तू ကထိတ်သွားနိုင်ပြီပထမဥစွာပေါ်တာကစိတ်ထက်မှလာပေါ်တယ်ပဲမဟုတ်လားလက်ကနေ့ဆိုစိတ်ထက်မှပေါ်လာပြီဖောင်းနေဆိုစိတ်ထက်မှပေါ်လာပြီပေါ်လာတိုင်းအဲ့ဒီချက်ချင်းပဲဘာလို့ရတယ်လဲထိတ်လိုက်ရတယ်ထိတ်လိုက်ဆိုရင်တော့ပြငြိမ်သွားပြီပေါ့ဒါဒီလက်ပြီးဆုံးသွားပြီပေါ့ ဒါကိုပြောပြတယ်သဗ္ဗညောကမ္မန္စတိပရိသန္တိပညာရှိသောယောနာရောအကင်လူသည် အာတပိကိလေသာကိုပူပန်စေတတ်သော လုံလဝိရိယရှိသည်ဖြစ်၍နိဘကောရစ်ကျဲသောပညာရှိသည်ဖြစ်၍ဘိက္ခုတန်တရာဘေးကို ရှုလေရှိသောသူသည်တန်တရာဘုက္ခုရှုလေရှိပုဂ္ဂိုလ်ကိုဘိက္ခုခေါ်တယ်ဘိက္ခုဆိုရင်ယဟန်ဆိုတာမဟုတ်ဘူး တန်တရာဆိုတာအမတမရှည်လျားတယ်တန်တရာဘိတ်ကိုရှုတယ်ဆိုတာမကောင်းတဲ့ကာယကဝစီကံကိုလွန်ကျူးလို့သီလပျက်စီးသွားပြီဆိုရင်အပယ်လေးပါးမှခံရမှာအမှန်ပဲလို့သိတယ်ပြီးတော့အပယ်လာရောအကုသိုလ်တရားတွေကိုဘာလို့ရသလဲရှောင်တယ်မလုတ်ဘူးမပြောဘူးမလုံမိအောင်ရှောင်တယ်မပြောမိအောင်ရှောင်တယ်တန်တရားအပြည့်ကြီးခံရမှာစိုးလို့ဘဝပေါင်းများစွာတန်တရားမှာခံရမှာစိုးတဲ့အတွက်ကြောင့်မို့ အဲ့ဒီအပေအကုသို့တရားတွေကိုသူရှောင်တယ်ဒါကြောင့်ဘိက္ခုလို့ခေါ်တယ်တန်တရာဘေးကို ရှုလေးရှိတဲ့ပုဂ္ဂိုလ်မှအဲ့ပုဂ္ဂိုလ်ဘာလို့ခေါ်လဲဘိက္ခုယဟန်လည်းပဲဘိက္ခုယောက်ျားလည်းဘိက္ခုအမျိုးသမီးလည်းဘိက္ခုပဲဘေကုတန်တရာဘေးကိုရှုလေးရှိတော်သူသည်သီလေသီလနိုင်ပဋိဋ္ဌာယတည်၍စေတင်စာသမာဓိစုကိုလည်းကောင်းပညာသာဥပဒနာပညာကိုလည်းကောင်းဘာဝယံဖြစ်ပွားစေလျက် သောထိုပုဂ္ဂိုလ်သည်ဣမာဇတံဤအတွင်အပနှစ်တန်သောအရှုပ်အထွေးကိုဣမာဇတံအတွင်အပနှစ်ဖြာသောကိလေသာရှုပ်တို့ကိုဝိဇတရေဖြည့်ရှင်းနိုင်ရ၏ကိလေသာကိုဘာနဲ့ဖြည့်ရှင်းမလဲသီလသမာဓိပညာဒါပဲမဟုတ်လားကိလေသာကိုဘာနဲ့ဖြည့်ရှင်းမလဲသီလနဲ့ဖြည့်ရှင်းရမည်နဲ့ဖြည့်ရှင်းရမည်ပညာနဲ့ဖြည့်ရှင်းရမည်ဖြည့်ရှင်းတော့ဘာဖြစ်သွားပြီလဲတည်ဘူးလားပြည့်လဲတယ်မဟုတ်လားမဖြည့်ရှင်းဘူးဆိုရင်ပြည့်လဲပါမလား မပြေလဲဘူးတရားနိုင်ရင်နိုင်ရင်လည်းအိုးနားတကနားလဲရနော်ဓမ္မကြီးနားလဲတယ်မဟုတ်လားအေးနားလဲလို့နားလဲရင်ဘာဖြစ်သွားပြီလဲအကျိုးရှိသွားပြီပေါ့ဒါရမို့ယောနိသမနာတိကာရနဲ့ပညာမှတပါးကုသိုလ်တရားဆိုတာရှိသေးသလားဆိုတော့ရှိတယ်ဘယ်သူတွေလဲကုသိုလ်တရားဆိုတာသီလတထာတတိဝိရိယသမာဓိဒါကုသိုလ်တရားပဲမဟုတ်လားကိုတရားနာနေတဲ့ပုဂ္ဂိုလ်ကကုသိုလ်တရားမဖြစ်ဘူးလား အာအိမ်မှာနေရင်ဒီတရားနားပါမလားဩမိလေကလေးတွေချော့လို့အာခြေခြေတွေသေးတွေတခါတဲလို့ကလေးတွေကိုလေဖွားကြီးတွေဖုတ်ကြီးဖွားကြီးတွေဖုတ်ကြီးတွေအိမ်မှာမိလေရှိတယ်မလားအဲ့ခါကျမိလေနဲ့တခါပြောလို့ဆိုလို့ကလေးတွေချော့လို့ကုသတရားမဖြစ်ဘူးကြောက်ရင်တော့ကုသတရားဖြစ်သွားပြီကုသတရားဖြစ်သွားပြီဒါကြောင့်မို့သီလအာလုံးသောကုသိုလ်တရားတွေတရားလက္ခဏာရှိသည်လက္ခဏာသီလလက္ခဏာဆိုတာအာလုံးသောကုသိုလ်တရားတွေပြည်ရင်လက္ခဏာရှိသည် အဓိပ္ပာယ်ကဘာဆိုလို့လဲသီလရှိရင်ကုသိုလ်တရားအကုန်လုံးဖြစ်သည်မဖြစ်တဲ့ကုသိုလ်တရားဆိုတာရှိပါမလားမရှိဘူးလောကီကုသိုလ်လောကုတ္တရကုသိုလ်ဒါနာကုသိုလ်သီလကုသိုလ်ဘောနာကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်ဇံကုသိုလ်မဲ့ကုသိုလ်ဒီတရားတွေကသီလရှိရင်ဖြစ်တဲ့တရားပဲဒါကြောင့်မို့နိဗ္ဗာန်ဒီပင်လင်းဘာမှတည်တယ်လဲသီလမှတည်သည်သီလအကျိုးကြီးတယ်ဒါကြောင့်ရှေ့ရသူတော်ကောင်းတွေကသီလကို ထုထိမ့်သိမ့်တော်မူသည်ဒါကြောင့်မို့နေကင်းကြတော့တဏှာပစ္စယဥပါဒနာဥပါဒနာပစ္စယဘောဆိုတဲ့ပရိသသမုပ္ပါတရားနှစ်ခုအခြေခံတရားကိုဒီဒီနေလိုက်ကြတော့ဘုန်းကြီးဒီတရားဟောပေးမယ်ပရိသသမုပ္ပါနဲ့ဆက်စပ်သောတရားဥပါဒနာပစ္စယဘောတဏှာပစ္စယဥပါဒနာတဏှာကြောင့်ဥပါဒံဖြစ်ပုံဥပါဒနာပစ္စယဘောဥပါဒံကြောင့်ဘဝအသစ်ဖြစ်ပုံဒါနေလိုက်ကြနေကြတရားဟောပေးမယ်ဒီနေ့မနေ့ပိုင်းကတော့ဆိုတော့နားလည်သွားပြီပေါ့ ဒါကြောင့်မို့ဗုဒ္ဓမြတ်စွာ သာသနာတော်မှာရယူနိုင်သောတရားသည်ဒါနသီလဘာဝနာ ကုသိုလ်တရားသည်အလုံးကကုသိုလ်တရားအကြိတ်ချိုးလိုက်ရင်ဒါနသီလဘာဝနာသုံးမျိုးပါပဲကုသိုလ်နာမည်တွေနဲ့ဘလောက်ပဲများများရာထောင်မကကုသိုလ်အမျိုးအမည်တွေများရတော့လည်းပဲတူရတူရပေါင်းလိုက်ရင်ဒါနာထဲမှာအချုပ်ပါဝင်တယ်သီလထဲမှာအချုပ်ပါဝင်တယ်ဘာဝနာထဲမှာအချုပ်ပါဝင်တယ်